ခန်းကြီး134အငယ်1မှ3ထာဝရဘုရား၏အိမ်တော်၌ညဉ့်ရန်ဆောင်သောထာဝရဘုရား၏ကျွန်တော်အပေါင်းတို့ထာဝရဘုရားကိုကောင်းချီးပေးကြလော့တန်ရှင်းရာဌာနတော်သို့လက်ကိုချီ၍ထာဝရဘုရားကိုကောင်းချီးပေးကြလော့ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောဒါဝရဘုရားသည်ဇီးအုံတောင်ပေါ်ကတင့်ကိုကောင်းချီးပေးတော်မူပါစေသော